ဝိရိယအကျိုးလေးပြောနေတာနဲ့ဝိရိယသဘောပြင်ဖြစ်ခြင်းရဲ့အကြောင်းဆက်လက်ပြီးတော့ပြောဖို့ရအချိန်နေရာပဲဖြစ်သွားပါတယ်။အခုတော့ဝိရိယဖြစ်ခြင်းရဲ့အကြောင်းဆက်ပြီးတော့ပြောပါမယ်။ဝိရိယသဘောပြင်ဖြစ်ခြင်းရဲ့အကြောင်းတွေကခုနှစ်ခုမြောက်အကြောင်းကတော့ဇာတိမဟာတပစ္စကနသအာဖြင့် မြင့်မြတ်ထက်တန်းကြတဲ့အဖြစ်ကိုရှင်းရင်းချင်းနဲ့သာဖြစ်ဆိုအမျိုးသားအဖြစ်ပါလေမျိုးသားအဖြစ်မြင့်မြတ်ထက်တန်းကြတဲ့အဖြစ်ကိုရှင်းရင်းတော့ပါအမျိုးသားလိုက်မယ်ဆိုရင်သီပ္ပဒေသနာနည်းတိုင်းအထောက်ကြတဲ့ပုဂ္ဂိုလ်များဟာတရားအဆုံးအမတိုင်းရှင်းသုံးကြတာဖြစ်တော့သက်သာပြရဲ့ဓမ္မသွေးတွေနှလုံးသားမှာဝင်ပြီးတော့ ဘုရားရဲ့ဘုရားနဲ့ဆွေမျိုးဆက်တွေပဲဆွေမျိုးတော်သူတွေပဲဘယ်လောက်ထိဘုရားနဲ့တွေ့ဆက်တယ်လဲဆိုရင်ဘုရားဆုံးမတိုင်းရှင်းသုံးနေတာဖြစ်တော့ယူသားဆိုရင်သားတော်ရှင်သမီးဆိုရင်တမီးတော်ဖြစ်ဖြစ်မှာဘုရားသတ္တဗာရဲ့အကျိုးအာနိသင်နေပြောခဲ့ပါတယ်သမန်သံဝုဒ္ဒသဩရသဗုဒ္ဓဘာဝပဏိတိ သတ္တပတိမဲ့ဟာမြတ်စွာဘုရားရဲ့ဒီလွေးတော်နဲ့တာတော်တတိတော်အဖြစ်ရောက်အောင်ပို့ပေးပါတယ်ဆိုတာပြောခဲ့ပါတယ်။အဲတော့အနည်းဆုံးသတ္တပန်ဖြစ်သွားရင်ဆရာသားတော်တတိတော်အဖြစ်ဖြစ်သွားပြီ။မြေပုံရဆိုရင်မြတ်စွာဘုရားမူခွာရဌာနမြတ်စွာဘုရားပွင့်ရဌာနနဲ့ဘယ်လောက်ပဲကွာလှမ်းနေနေလူမျိုးအားဖြင့်ဘယ်လိုပဲမတူသည်ဖြစ်စေ ကိုလို့စိတ်ဓာတ်၃ပါးလုံးရည်ကြည်ဖို့ရာလက်သမားကြီးပညာအချက်မှန်တွေကိုမှန်မှန်ရှင်းသုံးနေသီလတွေသမာဓိတွေပညာတွေတွေကမြတ်စွာဘုရားနဲ့ဆုံးမတဲ့အတိုင်းကြီးနေတာတလက်တဲ့တော်ကလည်းမြတ်စွာဘုရားဆုံးမတဲ့အတိုင်းရှင်းသုံးလို့သီလသမာဓိပညာတွေညင့်ညင့်နေတဲ့ပုဂ္ဂိုလ်များအဲတူးနေတာပဲ ရှိရှိကပုဂ္ဂိုလ်ရင်းနဲ့လည်းပဲထိုက်တန်လို့ရတူတာပဲอืมအဲ့လိုတူးနေတာကိုဆိုတာပါဘုန်းကြီးတို့အနေနဲ့လည်းပဲဗမာပြည်နဲ့အမေရိကတိုင်းပြည်မိုင်မုံရစွာဝေးပါတယ်ဒီလိုချင်းကလည်းမတူကြဘူးတောကတတိထုံးဆိုင်ရင်ဒီလိုလည်းမတူကြပါဘူးဒါပေမဲ့လို့ဘုရားတရားတော်ကိုစိတ်ဝင်စားပြီးတော့ လိုက်နာကြတဲ့ပုဂ္ဂိုလ်ချင်းဆိုတဲ့အနေနဲ့ဓမ္မစီမျိုးပေါ့တကယ်ရင်းကြီးတဲ့ဓမ္မစီမျိုးဒီလိုပဲသဘောထားပါတယ်ဘုန်းကြီးတို့ဒီတော့မြတ်စွာဘုရားကအစအဆုံးမြတ်စွာဘုရားရဲ့တားတော်ဖြစ်တဲ့ရာဟုလာအဲလေးအထိပေါ့လေစစ်စစ်ဆက်ဆက်လာခဲ့တာဒီတော့ မိမိဟာမျိုးသားအဖြစ်တခုညံ့သူမဟုတ်ဘူးဆိုတာပါစင်စင်ဆက်ဆက်လာခဲ့ရတော့ကနဆက်သွားတဲ့သားတော်ယာဟုယာဟုလာရဲ့ညီတော်လေးပဲနှမတော်လေးပဲအဲ့ဒီပုဂ္ဂိုလ်ရဲ့ဟာသာသနာ့ဘဝဝင်ပြီးတော့တရားတွေအားထုတ်ကြလို့လုံလဝိရိယမလျှော်ဘဲနဲ့နောက်ဆုံး ရဟနာဖြစ်ပြီးတော့ဘဝစတင်သွားကြတာဝိရိယလျှောက်လို့တော့မဖြစ်ဘူးဆိုပြီးတော့အဲ့ဒီလိုစင်မျိုးစပ်ပြီးတော့လည်းမြင့်မြတ်တဲ့စင်မျိုးပေါ်တော်တတ်တဲ့အနေကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့ဝိရိယကိုတိုးမြင့်ပေးရပါတယ်နောက်တစ်ခုကအပ္ပမဂျာရိမဟာတပစ္စောခဏတာပစ္စောခဏတာတရားကျင့်ပေါ်ကျင့်တဲ့ဖြစ်ကြတဲ့ပုဂ္ဂိုလ်များရဲ့ မြင့်မြတ်ပုံကိုပေါ့ဆင်ရင်နှလုံးသွင်းခြင်းဖြင့်ဝိရိယကိုတိုးမြှင့်ပေးပါတဲ့သဗ္ဗဓမ္မကြာရီပုဂ္ဂိုလ်ဆရာသက်စွာဘုရားရဲ့အဆုံးအမကိုအညီအမျှကျင့်သူခြင်းပေါ့တရားကျင့်ဖို့ခြင်းလည်းကိုပြောပါတယ်ဆရာလက်ထက်တော်ကာလကတော့သဗ္ဗဓမ္မကြာရီပုဂ္ဂိုလ်၅ဦးရှိပါတယ်ဘိက္ခုဘိက္ခုနီပြီးတော့ စိတ်ခစိတ်ခမာနဆိုတာတူရှိပါတယ်။နောက်သာမဏေရသာမဏေဒီ၅ဥပါ။အခုတော့သိက္ခူနီသာသနာကထေရဝါဒမှာတော့ကွယ်လို့ကွယ်ပသွားတာဖြစ်တော့သိက္ခူနဲ့သာမဏေရဒီနှစ်မျိုးပဲရှိပါတော့။ဒါပေမဲ့လို့ခေအားလျော်ဆိုတာဒီလိုရှင်ယောဂီများလည်းပဲသဗ္ဗမဇ္ဈာရီရဲ့ထည့်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူလည်းပဲ သူတို့နဲ့တန်တော့ဒီလသမားကြီးပညာသင်တရားကြီးရှင်းနေတာတူတော့လည်းတူးနေတာရတဲ့ထက်ကသိက္ခူပိုင်ဆိုင်ရာဆိုလို့ရှိရင်ရှင်သာရိပုတ္တရာတို့ရှင်မဂ္ဂလန်တို့အက္ခဇာဝကဖြစ်တဲ့ပုဂ္ဂိုလ်တွေရှင်မဂ္ဂတဝအစရှိတဲ့မဟာဇာဝကတွေပေါ့။ဒါရီသူတို့လောကဝိရိယထားပြီးတော့အထောက်ကြလို့မလေးပါးခုလေးပါးနိဗ္ဗာန်တရားကိုပေါက်ပေါက်ရောက်ရောက် ပုံမှန်နေနေသူတို့ပြီးသွားကြတာဒီကနေ့ဘာပိုင်းဆိုင်ရာကလည်းဒီလိုကောရမီကအစာအားလုံးပေါ့လေဝိရိယတထားပြီးတော့ကြိုးစားကြလို့ရဟန္တာထေရီမာကြီးတွေဖြစ်သွားတာပြီးတော့မိမိဟာအဲ့ဒီပုံကိုယ်တွေတယောက်အပါဝင်ပဲတယောက်အပါဝင်ဖြစ်လို့ရှိရင်သူတို့လမ်းစဉ်မိမိကြည့်ကြည့်ဝါဝဖြောင့်မြောက်လိုက်ကြလားမလိုက်ဘူးလားဆိုတာပေါ့လေသိရပါတယ် ဖြစ်ဖြစ်ရတော့လမ်းစဉ်အမှန်ကိုလျှောက်တော့ယာနာထေယာနာထေဒီမာကြီးတွေဖြစ်သွားကြပြီသူတို့လျှောက်ရတဲ့လျှောက်တဲ့လမ်းစဉ်လျှောက်သလားမလျှောက်ဘူးလားဆိုတာပေါ့အဲဒီပုဂ္ဂိုလ်တွေရဲ့မြင့်မြတ်ပုံပေါ့ဝိရိယထားပြီးတော့ကြိုးစားလို့မြင့်မြတ်ပုံလေးတွေပေါ့ဆင်ရင်လိုက်လို့ရှိရင်ဝိရိယတွေကသူ့ချတက်လာတတ်တယ်အဲဒီတည်းကအရွယ်ကြီးသွားပြီမဲ့လို့လုံလောက်ရထားပြီးတော့ကြိုးစားအားထုတ်တဲ့အတွက် ရဟနာထေရီမာကြီးဖြစ်သွားတဲ့အထိအကျိုးရဖို့ဝတ္ထုလေးတစ်ခုထုတ်ပြပါမယ်။သောနာထေရီတဲ့ဒီသောနာထေရီအကြောင်းလေးထုတ်ပြပါမယ်။လူမဟာလူဘဝကလူဘဝမှာတော့အိမ်အောင်နဲ့နေပြီးတော့အိမ်အောင်ကြပြီးတော့သာသမီ10ယောက်ရပါတယ်။သာသမီတွေလည်းပဲအလုံးအိမ်အောင်နေနဲ့ဖြစ်သွားပါပြီ။ရှင်မွန်တွေက စိတ်ကုသံဃာမှာညာဖြစ်ခံယူပြီးတော့သွားတော့သူလည်းပဲသဝေကဖြစ်လို့နဲ့သူပါတယ်ရှိသမျှပစ္စည်းတွေအကုန်လုံးသားပြည်သမီးတွေအထာရည်အထာပြီးတော့အဲ့ဒီလိုပဲသူစိတ်ကုညီမဖြစ်သေးပဲနဲ့နင်းနေပါသေးတယ်သူမျောလင်းခြင်းနဲ့သားသမီးတွေခွဲဝေပြီးတော့ပစ္စည်းသေးတာတလဲစီတလဲစီသားသမီးတွေကသူ့ကိုထောက်ပံ့နိုင်မယ်ဆိုတော့ ညှော်လေးတဲ့နယ်ပေါ်ကြီးနေတာပထမအစတော့တလဲစီဆက်လဲပြီးတော့နေလို့ကြည်ကြည်ကြသေးတယ်နောက်ကြတော့မကြည်ဘူးတော့ဘူးလူတွေဆိုလို့ရှိရင်လူငယ်တွေကတဲပြီးတော့ဖြစ်တယ်ကျန်ဖူကြီးဖွာကြီးဆိုသူဒီဖွာကြီးက80ကျော်60ကျော်80လောက်တော့ရှိပါလိမ့်မယ်သာသမီ10ရောက်ဆိုတော့သာသမီတွေအိမ်အောင်ကြပြီးပြီဆိုတော့ဒီလောက်ပဲရှိတယ်လူဦးတွေဆိုလူငယ်တွေကတဲရုံတယ် ဟိုသားရင်သမီးလေးသမီးဖြစ်တဲ့ပုဂ္ဂိုလ်ရတော့မှဒီဖွားကြီးညွန်လာတယ်မကြည့်ပြီးတော့အဲ့ဒါမကြည့်ပြီးတော့ဖွားကြီးကထွက်ရလမ်းရှာတယ်ထွက်ရလမ်းရှာတယ်နေရာပါတော့ကိုယ့်ကိုတတ်ပြတာလားဟုတ်ဘူးဒီပါမှာဆိုလို့ရှိရင်သားကြီးတွေကမိဘတွေဖြစ်တယ်လို့ထင်ရောက်လို့ရှိရင်ဟာရကိလုပ်လိုက်တာပဲဟုတ်ဘူးကောင်းတော့ထွက်ရတော့ရှာတယ်ဆိုတာအဲ့ဒီလေးတွေတည်ယူကြကောင်းတယ်အမေရိကမှာ သားသမီးတွေကဖြစ်ထားလို့သူဖြစ်တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီထွက်ရလမ်းကြီးရှာသိကောင်းသူ့ဖို့ရတော့သားသမီးတွေကသူ့ကိုမကြည့်ဘူးလို့ဖြစ်ထားတာလေတော်တော်ကောင်းတာပဲသူကဘာလုပ်တယ်လဲဘိက္ခုနီမကြောင်းသွားပြီးတော့ဘိက္ခုနီမကြီးလုပ်တယ်အရွယ်ကဟိုတော့လမ်းလည်းကောင်းမလျှောက်နိုင်ရှာဘူးဆုံးကလည်းမလိုက်နိုင်ဘူးမလိုက်နိုင်တော့ဆုံးကကြွားတဲ့ဘိက္ခုနီမကြီးကအတွက် အလုံးတန်ခါရေကုဏီတန်ခါအတွက်ဒီနေ့ကြည့်ရတယ်သူကဒီနေ့ကျင်သူကစဉ်းစားတယ်မိမိဟာကြီးမှရေကုဏီမှာလောက်ရတာအဲ့တော့ရွယ်ကြီးမှလောက်ရတာဖြစ်တော့ဘောဝဆသနေတော့မဖြစ်ဘူးပြင်းပြင်းကြီးနေတော့မဖြစ်ဘူးလုံလဝိရထားပြီးတော့ကြိုးစားအားထုတ်မယ်ဆိုတဲ့ညီညာချက်နဲ့ပေါ့လေ တရားပဲသူကျိုးစားအထုတ်တာဝိရိယတာ၃မျိုးထားပြီးတော့သူအထုတ်တာဘယ်လောက်ထိသူကျိုးစားအထုတ်သလဲဆိုရင်ဒီရွယ်ကဟိုတော့တုံတုံကြည့်ကြည့်နဲ့လမ်းကောင်းမလျှောက်နိုင်ကြဘူးဒါမှလို့အရှုံးမပေးဘူးကျောင်းတိုင်ကိုလက်တစ်ဖက်ကကင်ပြီးတော့ကျောင်းတိုင်ကိုကင်ပြီးတော့ပတ်ပတ်လည်းရှင်းနေလျှောက်တယ် ဆရာအပြင်မှာတောထဲမှာပြင်းရလျှောက်လို့ရှိရင်တစ်ပင်ကိုကင်ပြီးတော့ပြင်းရလျှောက်တယ်ဒီလောက်ကြီးပဲကြိုးစားတာမလျှော့ဘူးပပပပလှည့်ပြီးတော့လျှောက်တာပါဒီရွယ်အိုဝင်မယ်လို့စိတ်တက်ကခိုင်မာတော့ပြင်းထန်တဲ့လုံလဝိရိယထားပြီးတော့ကြိုးစားတော့မကြခင်မဲ့သူကိလေသာကုံကရဟန္တာဖြစ်ဒီမှာဖြစ်ပါတယ်တကယ်လို့သာသူသားတွေသမီးတွေကမိခင်ရဲ့ကျေးဇူးတည်ပြီးတော့ကြည်ပြူနဲ့ တလက်စီပေါ့လေပြုစုနေမယ်ဆိုရင်သားတွေသမီးတွေညီးတွေနဲ့ပေါ့လေထွေးလာလုံးလားဖြစ်ပြီးတော့အဲ့ဒီတဲ့နေမွန်းတော့ဟာပြသားတွေသမီးတွေကပြစ်ပယ်တာလေကောင်းကောင်းကောင်းပဲရှုံးနေရမျက်တွေထွက်သွားတာနောက်ရဟနာဒီဒီပါကြီးဖြစ်တဲ့အခါကျတော့သူဟာတဲ့သားတွေသမီးတွေပြစ်ပယ်လိုက်လို့ဒီကုဏီမှာကြောင်ရောက်ရှိပြီးတော့ဒီလိုလုံးလောက်ကြီးထားပြီးတော့အထုတ်တဲ့အတွက် သောနာသုခခေါ်တဲ့ညာချမ်းသာတရားလိုက်တာတဲ့ဥဒ္ဒဏီချီးကျူးပြီးတော့လေသိဝင်တာသွားတာအဲ့ဒီဘိက္ခုနီမှာရတော့ဘိက္ခုနီမှာလုပ်ဖို့ရဘိက္ခုနီကျောင်းကရှိနေတော့သွားတဲ့အခါအစဉ်နဲ့ဖြစ်သွားပါတယ်ခုခေတ်ဘိက္ခုနီသာသနာကမရှိတော့အကြောင်းတစ်ခုကြောင့်ဘိက္ခုနီမှာလုပ်လို့တဲ့ပုဂ္ဂိုလ်များဘိက္ခုနီမှာတော့မဖြစ်ဘူးပေါ့ဒါပေမဲ့ဘိက္ခုကျောင်းတော့လာခဲ့ ဘိက္ခုကြောင့်လာခဲ့လို့ရှိရင်ဝီနိထုံးစံအရဘိက္ခုမျိုးမှမဟုတ်ပြီမဲ့လို့တုတ်တန်ကြီးအရဘိက္ခုလုပ်ပြနိုင်ပါတယ်အဲ့ဒါဘုန်းကြီးကဖိတ်ကြားပါတယ်ဘာမှအခွင့်အရေးမဆုံးရှုံးပါဘူးဒီမှာဘိက္ခုကြီးတော့မဟုတ်ဘူးဘိက္ခုကိုပြင်မှာအဲ့ဒီလိုဆိုလို့ရှိရင်ဘိက္ခုဘိက္ခုကြီးပြဿနာလည်းမဖြစ်တော့ဘူးအကုန်လုံးဘိက္ခုကြီးပဲဆိုတော့တရံသားလည်းဖြစ်ပါလားပါးတော်ကောင်းကြီးတယ် အဲဒီလိုဆင်ခြင်ပုံလေးတွေကတော့တာရကတွေအများကြီးရှိပါတယ်အဲ့ဒါပြောလို့ရှိရင်ပြီးမှာမဟုတ်တော့ဘူးအဲ့တော့ရှိအကြောင်းတစ်ခုဆက်ကြစို့ရှိအကြောင်းတစ်ခုကတော့ကုတိတပုဂ္ဂလပြိဝဇ္ဇနာတာတဲ့ပြီးပြီးတဲ့ပုဂ္ဂိုလ်ကိုရှောင်ရှားခြင်းတဲ့ကုတိတပုဂ္ဂလဆိုတာရှားမဟုတ်ပါဘူးစိတ်ဓာတ်တိုးမြင့်အဋ္ဌညာတိုးမြင့်ပေးတဲ့ဟိုတဲ့အတုံးနှုံးတော်မှာမကြဘူးပြီမကြဘူးတဲ့ပုဂ္ဂိုလ်ပြီးတော့သင်္ကလို့စား ထင်တယ်လို့ပေါ့လေအဲချမ်းချမ်းသာသာနေတာပေါ့ဗိုက်ပြောင်စားပြီးတော့ဟိုသပကြီးငွေကြီးများလို့ပေါ့ဗိုက်ပြောင်စားပြီးတော့မလုံးမချက်နိုင်အောင်ဖြစ်နေတာပေါ့အဲလိုဖြစ်ပြီးတော့ကာယကဝိရိယစိတ္တိကဝိရိယပေါ့အဲဒီဝိရိယနှမျိုးပါမှမရှိဘဲနဲ့စိတ္တိကျင်းတွဲနဲ့နေတဲ့ပုဂ္ဂိုလ်ကြီးအဲဒီပုဂ္ဂိုလ်ကြီးသွားပြီးတော့ချင်းကပ်လို့တော့ဝိရိယတပဲကုသနိုင်ပါမလဲ အဲ့ဒီပုဂ္ဂိုလ်တွေကိုရှောင်ပါတဲ့အဲ့လိုရှောင်ခြင်းအပြင်လည်းပဲဝိရိယတွေလည်းပဲတိုးတက်လာနိုင်ပါတယ်နောက်တစ်ခုကအာရတဝိရိယဥက္ကလဒေဝနတာအထုအသောဝိရိယရှိသူဝိရိယမြဲသူခိုင်မာသူပုဂ္ဂိုလ်ကိုပြီးဝဲခြင်းတဲ့အဲ့ဒီပုဂ္ဂိုလ်ကတော့စိတ်ဓာတ်တွေမြင့်မြတ်ပြီးတော့ တရားသူရရရှိရေးအတွက်ပေါ့ဒီငြိမ်းချမ်းရေးဆင်းရဲခြင်းရဖြစ်တဲ့နိဗ္ဗာန်ဥတည်ပြီးတော့ရွေးချယ်ကောင်းကောင်းနဲ့ဝင်လာပြီးဒီမှာထိုင်လိုက်ဆင်းရဲရှောက်လိုက်ထိုင်လိုက်ဆင်းရဲရှောက်လိုက်ပေါ့မနေမနာပေါ့ကာယကဝိရိယစိတ္တိကဝိရိယထားပြီးတော့အားထုတ်နေတာအားထုတ်လို့ဝိရိယတွေဟာရလည်းမနေဘူးဒါတော့အောက်လည်းကျမတော်ဘူးတဖြည်းဖြည်းဝိရိယတွေတိုးမြင့်တိုးမြင့်ပြီးတော့တက်တက်တက်တက်လာတာကြိုးစားအားထုတ်တဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ကိုဟောရတယ်ထိုင်လိုက်တော်ကြာပြင်းပြီးတော့ကိုယ်အိယာသွားပြီးတော့အပန်းဖြေလိုက်လဲလိုက်စသည်ဘောတွေမှာအညောင်းဖြေလိုက်အဲ့ဒီလိုဟာအဲ့လိုပုဂ္ဂိုလ်မျိုးမဟုတ်ဘူးဒီညာနဲ့အထိုင်ကိုအလေးထားပြီးတော့ပေါ်တယ်ကိုယ်နဲ့တမငဲ့မကွယ်ဖဲနဲ့စွန့်စားပြီးတော့အထုတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟီဝဲမှာသူ့ရဲ့လုံလဝိရိယဓာတ်တွေလည်းကုသနေတယ်ပြီးတော့ အားထုတ်တဲ့နည်းတွေလည်းပဲရရှိနိုင်တယ်။အဲဒီလိုပုဂ္ဂိုလ်ဒီဝဲစိတ်ကလို့ရှိရင်လုံလဝိရိယတတ်တည်မြင့်တယ်လာတတ်တယ်။ဒါကြောင့်အာရတဝိရိယပုဂ္ဂိုလ်ဒီဝဲပါတဲ့။ကိုကြီးထွားကြမ်းမာရေးတဲ့စိတ်ကြီးထွားကြမ်းမာရေးကိုအလေးပေးတဲ့ပုဂ္ဂိုလ်ဟာအာရတဝိရိယပုဂ္ဂိုလ်ပါပဲ။နောက်ဆုံးကတော့တတတိမုဒ္ဒတာတဲ့။အဲဒီဝိရိယရှင်ရေးမှာအမြဲတမ်းစိတ်ဟာ ကိုက်ညွတ်ပြီးတော့အလေးထားရမယ်အလေးထားခြင်းနဲ့တောရထိုင်မြောင်အရိယဘုလေးမျိုးလုံးမှာထိကျပေါ်တဲ့အာယုန်တိုင်းအာယုန်တိုင်းကိုမလွတ်တမ်းမှတ်နိုင်ပြီးတော့သဘောမှန်ကြီးစိတ်စိတ်သိတော့အောင်လို့ကြောင့်ကြထားကိုရစီရတာမလွတ်စီရဘူးမလွတ်စီရဘူးဆိုတော့စိတ်အားဆိုင်မှုလေးတွေစိတ်ရှိနေရတာအဲဒီလိုစိတ်အားဆိုင်မှု စိတ်ရဲ့စွမ်းအင်လေးတွေအများတစီဖြစ်ဖို့ရာအတွက်မြဲတမ်းစိတ်ကအလေးထားတာဒီမှာတင်းညွတ်ထားတာဝိရိယဖြစ်ရင်တော်ပြီဘယ်လိုပဲဖြစ်ဖြစ်ဝိရိယဖြစ်ဖို့သာအရေးကြီးတာပဲဆိုတာပေါ့ဝိရိယကိုအလေးထားတာအဲဒီအလေးထားပြီးတော့အားထုတ်နေလို့ရှိရင်စိတ်ကဒီမှာအလေးထားပြီးတော့ကိုင်းညွတ်အားထုတ်တော့ဖြစ်လို့ရှိရင်အပြင်းမဖြစ်ဘူးကောတိဇအပြင်းတရားမဖြစ်ဘူးဝိရိယတရားတရားယူဆက်ကဆက်ကဖြစ်သွားမှာပဲ ဒါသိရေးကြည့်ပါလေပြောတယ်ဖြစ်ချင်းချင်းဖြစ်ချင်းလေးဟိုဖြစ်တော့တော့ဖြစ်မှာပေါ့ဆိုပြီးတော့ငကိုရဲကစိတ်ခတ်ရရထားပြီးတော့အလုပ်လုပ်လို့ရှိရင်ဘယ်တော့မှဝိရိယမဖြစ်ဘူးဝိရိယမဖြစ်ရင်အဲတရားပြီးလည်းရမှာမဟုတ်ဘူးအဲ့လိုသဘောကိုပြောပါတယ်ဒါနောက်ဆုံးအကြောင်းပါပဲအဲနောက်ဆုံးအကြောင်းပါပဲအခုပြခဲ့မြင်ကြားခဲ့တဲ့အတိုင်းဝိရိယရဲ့အကြောင်းတွေကိုဖြည့်ဆွနိုင်ပြီးတော့ဝိရိယဒီတစ်ဆင့်နဲ့တစ်ဆင့်တက်ပြီးတော့နောက်ဆုံး အရေးကြီးတဲ့ကိလေသာတွေကိုပယ်တတ်နိုင်လောက်တဲ့အသည့်အရေးကြီးရဖြစ်တဲ့နိဗ္ဗာန်ရောက်အောင်ကြိုးစားပွားများအထောက်နိုင်ကြပါစေလို့ဒီနေ့တရားအဆုံးသတ်လိုက်ပါတယ်